ဝင်းတို့ဒီနေ့ရ2022ခုနှစ်ဇူလိုင်လ22ရက်တောက်ကြနေ့ထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်သဘောတရားရပါ280အတောက်ကြခြင်းလမ်းမြတ်ပဋ္ဌာန်းအပိုင်း7ဟိတုပစ္စယောအပိုင်း9ပေါ့ညနေအလုပ်ပေးတရားအနေနဲ့ဟိတုပစ္စယောအပိုင်း9ကိုခွင့်လို့ဆက်လက်ပြောပါမယ် အဲတော့ဟေတုပစ္စယောကိုအကျဉ်းချုပ်ကြည့်ရင်ဟုတ်လားပုရုရှင်တွေအတွက်အဆိုဟိတ်တွေအကျိုးပြုဟိတ်တွေဒီလိုခွဲခြားပြီးကြည့်လို့ရပါတယ်။ဒီပြဟိတ်ကောင်း၃မျိုးဟိတ်ဆိုး၃မျိုးပေါ့ပြောလို့ရ။အဆိုဟိတ်ဆိုတာတော့မကောင်းတဲ့ဟိတ်တွေအကောင်း ကျိုးပြုဟိတ်ဆိုကောင်းတဲ့ဟိတ်တွေကောင်းတဲ့ဟိတ်တွေကတော့အာလောဘအာတောတအံဘောဆိုဟိတ်တွေကောင်းရောက်ကောင်းမှုတို့ကိုမြုလို့အထုတ်စေတပင်ကောင်းကျိုးကိုတည်ဖို့ဆောင်ရွက်နိုင်တဲ့ဒါအကျိုးပြုဟိတ်လို့ပြောရမှာလောဘဒေါသမောဟဆိုတဲ့ဒီဟိတ်သုံးမျိုးတို့ကတော့မကောင်းရာ မကောင်းမှုကိုပြုလို့အာထုတ်စေတဲ့မကောင်းရုပ်ကိုတည်ပို့စေလို့တည်ပို့တဲ့အဆိုးပြုဟိလို့ဒီလိုပြောရပါတယ်အဆိုးပြုဟိ၃ပါးအပုရုဇဉ်မှန်ရင်ဒီအဆိုးပြုဟိ၃ပါးလို့ဖြစ်ဖို့များတော့ပေါ့အစိတ်ပင်မှာအစိတ်မြစ်တွေကအစိတ်သီးတွေဖြစ်ထွန်းစေတကယ်တော့ပဲဖြစ်ထွန်းစေတယ်လို့ပဲ လောဘဒေါသမောဟဆိုတဲ့မကောင်းတဲ့ဟိတိဆိုးတဲ့ဟိတိအပြုမှုဆိုးတွေအပြောဆိုးတွေအတွေးဆိုးတွေကျူးလွန်ပြီးတော့ကိုယ်ဆင်းရဲစိတ်ဆင်းရဲဆိုးချိုဒုက္ခတွေဖြစ်ပေါ်စေတာပေါ့ဗျာမိမိတယောက်တည်းမဟုတ်เนาะဒါတွေကမိမိသူတို့ဘာနှုတ်သား ကောင်းတဲ့ကြိုးမှမြတ်ဖြက်စီးပြလိုက်သေတဲ့ခါကျတော့လေမကောင်းတဲ့ဘုံဝါကျဲကျင်လေရတဲ့ပဲလေးဘုံဖြစ်ရဒါကြောင့်မို့ပစ္စုပန်တန်တရားဘွားနှစ်ခုလုံးဒုက္ခပင်လေတွင်မှာနစ်မြုပ်စေတတ်တယ်ဒါမကောင်းတဲ့ဟိတိအကျိုးပြုဟိတ်ကောင်းတဲ့ဟိတိကတော့ တရက်ပင်မှာရှိတဲ့တရက်မြစ်တွေပေါ့ချုံမင်းနဲ့ရာသာရှိတဲ့တရက်သီးတို့ကိုဖြစ်စေတယ်လို့ပဲအာလောဘအာဒေါသအမောဇဟိတ်ကောင်းတွေကတော့ဘာလို့ဘုန်းကြီးတို့အပြုမှုကောင်းတွေဖြစ်စေတယ်ပြောကောင်းတွေဖြစ်စေတယ်အတွေးကောင်းတွေဖြစ်စေတယ်အဲ့လိုဖြစ်စေတော့ဘာဖြစ်လာလဲကိုယ်လည်းချမ်းသာတယ်စိတ်လည်းချမ်းသာဒါပြီးကိုယ်ချမ်းသာစိတ်ချမ်းသာတဲ့အကျိုးတွေဖြစ်ပေါ်စေကိုယ်တူတွေမဟုတ်ကိုယ်လည်း ချမ်းသာတယ်သူတစ်ပါးကိုလည်းကိုယ်ချမ်းသာမှုစိတ်ချမ်းသာမှုတွေဖြစ်စေတည်တဲ့အခါကျလည်းကောင်းတဲ့ပြုမှု ကောင်းတဲ့ပြောဆိုကောင်းတဲ့အတွေးတွေလေတော့သူကတိပုံဘွားရောက်ဒါကြောင့်မို့ပစ္စုပန်တန်တရားဘဝနှစ်ခုလုံးမှာချမ်းသာဒုက္ခကိုဖြစ်စေတယ်ဘလောက်ဒီဖြစ်စေတယ်ဆိုနိဗ္ဗာန်ရသည့်တောင်ဖြစ်စေတယ်ဒီဟိတ္တတိတွေပေါ့နော် ဒီစိတ်တတ္တိယချိန်ကာလအပြင်ပစ္စုပန်ကာလမှာခြေစုပြုပါဘုံဒေတာအပြင် ကြည်လိုက်ရင်တော့အတညတပုံမှတပါကမစရဘုံပတညတမတပါရူပ15ဘုံပေါ့အရူပ4ဘုံ3ဘုံ30မှာခြေစုပြုနိုင်မယ်တညတပုံကတော့ရုပ်ကြည့်တဲ့ရှိတဲ့ဘုံဖြစ်တဲ့ခြေစုမပြုနိုင်အဲတော့ကာမစရဘုံမှာတော့ ဒီဟစ်6ပါလုံးဖြစ်နိုင်ဖြစ်တယ်ပေါ့ရူပဘုံအရူပဘုံလို့ကြတော့သူကဒေါသမရှိမှဇံရတော့ရပါလားဒါကြောင့်သူတို့မှာတော့ဒေါသဟိကျေစုမပြုတ်နိုင်ရူပဘုံအရူပဘုံကြတော့ရုပ်မရှိတဲ့အတွက်နာခန္ဓာတို့ကကျေစုပြုတ်နိုင်တယ်ပုဂ္ဂိုလ်အဖြစ်ဘုန်းကြီးတို့ဒီဟိတ်တရားတွေက ပုရုဇဉ်ပုဂ္ဂိုလ်၄ယောက်လုံးပေါ့ပုရုဇဉ်ကတော့ဒုက္ခရိအာယပုရုဇဉ်ပုဂ္ဂိုလ်ဒုက္ခရိအာယပုရုဇဉ်ပုဂ္ဂိုလ်ဒီပုရုဇဉ်ပုဂ္ဂိုလ်တွေးပုရုဇဉ်ဒီပုရုဇဉ်ပုဂ္ဂိုလ်၄ယောက်လုံးဒီဟိတ်တွေကကြုံပိန်းနိုင်အရိယပုဂ္ဂိုလ်၈ယောက်လုံးပေါ့ပုဂ္ဂါလုံး၁၂ယောက်လုံးပစ္စတတ္တနာမှာကျေစုပြုမှာမက္ကထံပုဂ္ဂိုလ်၄ယောက်မက္ကထံပုဂ္ဂိုလ်နဲ့ယဟန္တာပုဂ္ဂိုလ်ယောက် အကုသိုလ်ဟိတရားကျေစုမပြုနိုင်ဘူးဒီလိုမှတ်ထားမယ်နာဂံပုဂ္ဂိုလ်ကြတော့ဒေါသမရှိတဲ့အတွက်ဒေါသဟိကျေစုမပြုနိုင်ဘူးဒီလိုမှတ်ထားမယ်ဒီတော့မကောင်းတဲ့ဟိတ်သုံးပါးလောဘဒေါသမောဟဒီအကြောင်းတရားတွေကကိုယ်တဏ္ဍာမှာဖြစ်ပေါ်လာရင်အဲ့ဒီလောဘဟိတ်ဒေါသဟိတ်မောဟဟိတ် တတ္တိကြောင့်မို့အဲ့ဒီတတ္တိကကျေစုပြုမှုကြောင့်မို့မိတို့တဏ္ဍာမှာအာဟုတုစိတ်တွေစိတ်တွေစိတ်ဥမာတွေဖြစ်တယ်အဲ့ဒီစိတ်တွေကြောင့်မို့မဖြစ်လာမကောင်းတဲ့ပြုမှုဆိုးတွေဖြစ်ပေါ်လာတော့အဲ့တော့အဲ့ဒီမကောင်းတဲ့ပြုမှုဆိုးဖြစ်ပြီးတော့အပြစ်ရှိပြီးဆိုးချိုးတွေဒုစိုက်တွေအာဟုတုမှုတွေပြုလို့ပြောဆိုနေတော့တာပါ ဒါကြောင့်မို့ဒီဘက်မျက်မှောက်ဘဝမှာလည်းကိုယ်စင်းစစ်စင်းနဲ့ကြုံရတဲ့တမလုံဘဝမှာလည်းမကောင်းတဲ့ပုံမှာရောက်တဲ့အတွက်ဆိုးကျိုးတွေပဲခံစားပြီးတော့မကောင်းတဲ့ဤတွေဘုန်းကြီးတို့တဏ္ဍာမှာမဝင်ရအောင်ယောနိတိမနတိကတော့စဉ္ညာနှလုံးသွင်းရဒေါသဖြင့်ဒေါသငြိမ်းအောင်လောဘဖြင့်လောဘငြိမ်းအောင်မောဟဖြင့်မောဟတွေငြိမ်းအောင်ယောနိတော်မလေးကလည်းစဉ္ညာနှလုံးသွင်းတတ်ဖို့လိုတယ် ဝိပဿနာနည်းနဲ့ပြောယောနိတော်မနတိကတော့တတိနဲ့ဉာဏ်နဲ့စဉ္ညာနှလုံးသွင်းတတ်ဖို့လိုတယ်။နောက်ဝိပဿနာပဲဉာဏ်ဒီရောသားတွေပေါ်ပြီးပြောဖြစ်ပြီးပြလောဘတွေလည်းပေါ်ပြီးပြောဖြစ်ပြီးပြဒီလိုမြင်အောင်စဉ္ညာနှလုံးသွင်းတော့ဟုတ်ပါဒီဆိုကြိုးတွေကကိုယ်မခံစားရအောင်ပေါ့အဓိကတော့တတိပေါ့တတိဉာဏ်ပေါ့မလွတ်ဖို့ရည်ကြည်တာ တတိနဲ့ညာနဲ့နေကြရင်တော့ဘုန်းကြီးတို့တဏ္ဍာမှာကုသိုလ်ဟိတ်တွေဖြစ်မှာယောနိတော်မီကတော့စင်ကြင်နှလုံးသွင်းတိုင်းတော့ကုသိုလ်စိတ်တွေဖြစ်ကုသိုလ်ဟိတ်တွေဖြစ်မှာဒီကုသိုလ်ဟိတ်အကြောင်းတရားတွေကုသဏ္ဍာမှာဖြစ်ပေါ်လာပြီးဒီကုသိုလ်ဟိတ်တွေကကျေစုပြုတဲ့အတွက်ကုသိုလ်စိတ်တွေဖြစ်မယ်ကုသိုလ်စိတ်တွေဖြစ်ခြင်းကြောင့်စိတ်ကြောင့်ဖြစ်တဲ့ယုံမှုရာကောင်းတွေဖြစ်ပေါ်လာအဲတော့ပြစ်မရှိကောင်းတဲ့ကျိုး ကောင်းတဲ့သူဆိုင်တွေကုသိုလ်ကောင်းမှုတွေပြုလုပ်တယ်ပြောဆိုမယ်တွေးမယ်အဲ့ဒီလိုနေတဲ့ပုံပေါ်ကြတော့ကိုယ်လည်းချမ်းသာစိတ်လည်းချမ်းသာတယ်မျက်မှောက်ဘဝလည်းချမ်းသာမယ်တမလွန်ဘဝမှာလည်းချမ်းသာတမလွန်ဘဝမှာလည်းကောင်းတဲ့ပုံဘဝရောက်နိုင်လို့ဘလောက်ထိရောက်သွားနိုင်လဲဆိုနိဗ္ဗာန်တရားရောက်သွားနိုင်လို့အဲကြောင့်မို့ကိုယ်တဏ္ဍာမှာကုသိုလ်ဟိတ်တွေဖြစ်ဖို့ရည်ကြည်တယ် အဲတော့ဒီကုသိုလ်ဟိတ်တွေဖြစ်ဖို့အကုသိုလ်တွေဟိတ်ဖြစ်ဖို့ဆိုတာတော့သူများလုပ်တာမဟုတ်ကိုယ့်အကိုလုပ်တာကုသိုလ်ဟိတ်တွေအကြောင်းမို့ကုသိုလ်အမှုကောင်းကျိုးနန္တရားယုတ်တရားတွေပိုင်ဆိုင်မှုရတာဆိုးတဲ့ဟိတ်တွေကြောင့်မို့ဆိုးတဲ့ယုတ်တရားနန္တရားခံစားတဲ့သဘောဟာတော့ဟုတ်လား ဘယ်သူပြုတာမှမဟုတ်ကိုပြုတာတူတယောက်ကဖန်ဆင်းပေးတာမဟုတ်နော်အဲတော့ပြောချင်တာကလူနဲ့မျိုးမတတ်လွာတွေဆိုးကျိုးတွေခံစားတာကောင်းကျိုးတွေခံစားတာတော့တစုံတယောက်က ပြုပြင်ဖန်ဆင်းနေတာမဟုတ်ဘူးကိုကိုယ်တိုင်ပြုတာပဲနော်အရင်စစ်ကအမြင့်မြေကဆိုလို့ကိုယ်တဏ္ဍမှာဖြစ်ပေါ်နေတဲ့ဒီအမြင့်နဲ့တူတဲ့ H6 ပါ အကြောင်းတရားရဲ့စွန့်ရည်တတ္တိဖြစ်တယ်ဒီစွန့်ရည်တတ္တိကြောင့်မို့ဘုန်းကြီးခုနကောင်းကျိုးတွေဖြစ်ပေါ်လာတယ်ဆိုးကျိုးတွေဖြစ်ပေါ်လာတယ်ဒီလိုမှတ်ထားမယ်နော်အဲတော့ဘုန်းကြီးတို့မှတ်စုလေးပေးထားတယ်ဒီဟိတ်6ပါးနဲ့ပတ်သက်ပြီးတော့အရင်ကံဖြတ်ထားတယ်လို့၅ပါးသီလပေါ့ဆိုပါတော့ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့အရင်ဘက်ကမှတ်စုလေးတွေပေးထားအဲမှတ်စုလေးတွေနဲ့ကြည့်ပြီးတော့ လေ့လာကြအောင်ဒါတော့ဘုန်းကြီးတို့ဘယ်ရပါလဲဆိုဓမ္မသင်္ကတိထက်ကရာ145ပေါ့အာဟုတလကမ္မပဒကနော်ပါဏာတိပါဒသူများအသက်ကိုတတ်ပြီဆိုရင်ခုနဟိတ်တွေမှာဘာအခြေခံတတ်တာလဲဘုန်းကြီးတို့သင်းညုံမှာမှာကျတော့ကျင်းတယ်သင်းညုံကတော့ဒီအာတွေကိုယူပြီးတော့ရေးတာပေါ့အောက်ဆက်အပေါ်ဆက်တင်လိုက်မဆုလေးအောက်မှာပါတယ် အဲဒီမှာပါဏာတိပါဒနော်ဒါလေးတွေကြည့်မယ်နော်ဒီပါဏာတိပါဒရပြီပါဏာတိပါဒဒီတတ်မှုတွေကျူးလွန်နေဆိုဘာကြောင့်မို့လဲဆိုတတ်တာ တော့ဟုတ်လားဒေါသအခြေခံပြီးတတ်တာဒေါသဖြစ်ပြီးဆိုမောဟလည်းပါတော့မသိလို့ဒေါသဖြစ်တော့သိနေပါဘောအဲတော့တတ်တယ်ဆိုရင်ဒီ လောဘဒေါသမောဟဆိုရင်ဒီဟိနပါးအစွမ်းကြောင့်ပေါ့တတ်မှုဆိုတဲ့ကံတွေမြောက်သွားဟုတ်လားလောဘမောဟဆိုတဲ့ဒီကြောင်းတရားကြောင့်နောက်ကဗျာဒေါသစိတ်တွေဖြစ်မယ်စေစားရုပ်တွေဖြစ်မယ်ဆဲမှုဆိုမယ်တတ်မယ်ဖြတ်မယ်ဟုတ်လားဒီရုပ်တွေပါပြုမှုတွေပါချမ်းချမ်းထန်ထန်ဖြစ်လာအဲ့တော့တတ်မှုကဘာကြောင့်ဖြစ်လဲဟိတ်အနေနဲ့ပြောရင် လောဘဟိတ်အဲ လောဘကြီးမောဒေါသကြီးမောဟကြီးဒီနှစ်ပါးကြောင့်ဖြစ်တယ်ဒီလိုမှတ်ထားပါဗျာခိုးမှုအာရိနာဒါနခိုးမှုကြတော့သူကနှစ်မျိုးဖြစ်နိုင်မကျေနပ်လို့သူများပစ္စည်းကိုဖျက်ဆီးတာမိရှို့တာဒါကြတော့ဒေါသမောဟကြောင့်ဖြစ်တာသူများပစ္စည်းကိုလိုချင်လို့ခိုးတယ်တိတ်တယ်တရားယူတယ် ဒါတော့လောဘမောဟကြောင့်ခုနဖြက်စီးတာတွေနီးမျိုးစုံနဲ့ပျက်စီးအောင် လုပ်တာတွေဒါတော့ဒေါသကြီးမောဟကြီးအဲ့ဒီနှစ်ပါးခြေခံပြရိနာဒနာကနေဖြက်သွားလိုချင်လို့နှစ်သက်သဘောကြလို့လွန်ရင်တော့ဒါလောဘကြီးမောဟကြီးနှစ်ပါးခြေခံနေဒီလိုမှတ်ထားမှာပေါ့မိစ္ဆာစာရကာမိတုမိစ္ဆာကျူလွန်တာတော့ဒါနှစ်သက်သဘောကြလို့ကျူလွန်တာဆိုလောဘ မွာဟိနှစ်ပါးကြောင့်မို့ဖြစ်တယ်ဒီလိုမှတ်တာပြီးတော့မုဒ္ဒဝါဒပိတုဏဝါစာတံဘပလာဝမုဒ္ဒဝါဒတော့မမပုံမမာနာတွေပြောတာလိန်ပြောတာပိတုဏဝါစာဆိုတာကတော့တယောက်နဲ့တယောက်ကိုယ်ရဲ့သွားအမှားတော့ချော့ပြစ်တဲ့ဂုံးတိုက်တယ်ပြောကိုယ်ရဲ့သွားပြုလို့ပြောဆိုတာသူများသူတို့နှစ်ယောက်ကိုယ်ရဲ့တွေ့ရမယ်သူတို့နှစ်ယောက်ကိုယ်ပြီးကိုယ်ချစ်ခင်လောက်ဒီလိုရည်ရွယ်ချက်တွေနဲ့ အုံတိုက်တယ်ကောနော်တမ္ပပလာအကျိုးမရှိတဲ့စကားတွေပြောတယ်ဒီမုသောဝါစာပိတုနာဝါစာပိတုတမ္ပပလာပါဆိုတဲ့ပစီဒုစိုက်လေး၄ပါးထဲမှာဒီ၃မျိုးကတော့ဒီမူသားပြောတဲ့အခါကျဒေါသနဲ့ပြောတာလေဒေါသနဲ့ပြောရင်မောဟပါတယ်တခါတည်းတခုတည်းလိုချင်လို့လိန်ပြောတာရှိတယ်နော်နှစ်သက်သဘောကြလို့လေဒါလောဘမောဟမိတုနာဝါစာတော့ရှင်းတာပေါ့နော် အာသူတို့เนี่ยကွဲသွားလို့လိုက်တယ်ဒါဒေါသနဲ့လို့ဟိုကိုချစ်ခင်လောက်ယူလိုက်ကွဲသွားလုပ်ပြီးဆိုဒေါသနဲ့မောနဲ့ချစ်ခင်လောက်ယူရလောဘနဲ့မောဟနဲ့လောက်တာပဲကိုစိတ်ထားပေါ်မှာမူတည်ပြီးတော့ဒီအကြောင်းဟိတ်တရားတွေလည်းကွဲပြားပါတယ်အကျိုးမဲ့စကားတွေပြောတယ်ဒီတိုင်းပဲဒေါသနဲ့အကျိုးမဲ့တွေပြောတာရှိတယ်ဒီလိုပြောမှငွေကြေးရမယ်ဆိုတော့လည်းပြောတာပေါ့အကျိုးမရှိတဲ့စကားအဲမျိုးလည်းမှတ်ထား ဒါတွေကတော့ဘုသူတ္တအနေနဲ့မှတ်ထားတော့ဩဒုံမူသားတွေပြောနေဘယ်တရားတွေခြေခံဖြစ်နေဘယ်တရားတွေခြေခံဖြစ်နေပါလားဒါလေးတွေသိတာကြံကြံထဏရိုင်းဆက်ရမာမထဏပြောနေပြီဒါတော့ဒေါသမောဟသိကြတော့ဗောနော်အဘိဇာဖြာပါဒဘိဇာဆိုတာသူများပစ္စည်းကိုမတရားလိုချင်တာမတရားလိုချင်တယ်ဆိုမှတော့မသိလို့မောဟပေါ့ဗျာ တရားသောနိတော်မို့သူကမတရားလျှောက်ကြံရအောင်ဗျာပါဒလူများကိုပျက်စီးစေလို့နော်ပျက်စီးဖို့အများအားကြံတွေးရင်တပ်ဖို့ဖြောက်ဖို့ကြံတွေးရင်ဒါတော့မောဟ မောဟအခြေခံပြီးတော့ဖြစ်တယ်မိစ္ဆာနဲ့ဗျာပါဒမိစ္ဆာဒိဋ္ဌိအယူဆတွေမှားတာနော်အတွေ့ကုသကအကုသကလက်မခံဘူး အကြောင်းတရားကိုလက်မခံဘူးကုသိုလ်ကအကုသိုလ်ကကြောင့်ဖြစ်လာအကျိုးတရားကိုလက်မခံဘူးတချို့ကြအကျိုးအကြောင်းတစ်ခုလို့လက်မခံဘူးဒါမျိုးပေါ့အဲ့ဒါကတော့လောဘမောဟဟိနှစ်ပါးကြောင့်မို့ဒီယူဆမှားတွေအတွေးခေါ်မှားတွေဖြစ်တယ်ဒီလိုပြောတော့အဲ့ဒါလေးမှတ်ထားဖို့ဒါပဲမှာပါလေဆိုဓမ္မသင်္ကတိထက်ကရာကြည်ကျင်145ပေါ့အကုသလကမ္မပဋကထာမှာပါပါတယ်အောက်ဆက်ကြည့်မယ်နော် ဒါကဘုန်းကြီးတို့အကုသိုလ်ပိုင်းနဲ့ပတ်သက်တယ်နောက်ကြတော့ကုသိုလ်ဟိနဲ့ပတ်သက်တာကိုအဲဒီမှာကြည့်ကြအောင်ကုသိုလ်ဟိနဲ့ပတ်သက်တာလေးတွေနော်ဒီမှာတော့ဘုန်းကြီးတို့ကဒီလွယ်လွယ်ကူကူပဲပါဠိအနေအတိပ္ပယ်လေးထုတ်ပြောတော့ဟိုမှာတော့ပါဠိလေးတွေဟုတ်လားကြာဝနာဝရှိအောင်တော့ဘုန်းကြီးနည်းနည်းတော့ဖတ်ပြောပါနော်ပါဠိမှာတော့ဒီ အောက်မှာနောက်ရကြံညုံလေးပါပါအလောဝစိတ္တအာရောချတပစ္စယောဟောတိနော်အဘောပဲပါဠိဖတ်ပြတော့အောက်လျှောက်မတွင်မဆွဲတော့နဲ့ခုနကတိုင်းထားခုနတိုင်းနော်အဘောပြန်တက်လိုက်ဒီမှာတော့ပြရပြီအဲဒိဗေဟာဒါပဲ အာလောဘသည်ဈာမရင်အကြောင်းဒါဥပါဠိကိုဘုန်းကြီးမြန်မာပြန်ရေးထားတာမှတ်မိလို့အောင်အာလောဘောအာရောအာအာရောဇတပစ္စယောလူကုသန္တမဒီလောဘမရှိဘဲနဲ့အလောဘတွေဖြစ်နေမယ်ဆိုဈာမရင်အကြောင်းနော်ဒီနေ့တော့ဟိုပြင်တဲ့ဒကာဓမ္မတွေအကြောင်းနော်ဒီပြင်းနဲ့ဝါလာ ဝါလာချိုတက်တွေများတော့ခန္ဓာကိုယ်ဝါလာဆိုပြီးတော့ချိုကကြိုက်တာအဲလိုအဲ့ဒီဟာတွေကိုသာသမီတွေမြို့သားတွေကဒါတွေမစားဘူးတော့ဘဝိုင်းတားမြစ်တော့စိတ်ဆိုးတယ်ဆိုအကြောင်းသူပြောတာပေါ့နောက်တော့ခန္ဓာကိုယ်ကဝိုင်းတားမြစ်လို့ရှောင်ရင်းနဲ့သူတို့ပြောလို့ရှောင်ရင်းနဲ့ခန္ဓာကိုယ်ဝေ့ချလိုက်လို့ကျမကြီးကောင်းလာလို့ဆိုအကြောင်းနော်ဒီလူရဲ့စိတ်ရဲ့သဘောကသူကမကောင်းတာသဘောနှစ်သက်တယ် စိတ်သဘောကဥမာဆိုတော့ကိုယ်နဲ့မတည့်တာဆိုရင် ပို့ပြီးတော့စားချက်နော်အရွယ်ရလာတဲ့ခါကျဒီအချိုးတို့အငန်းတို့စိတ်ရောမတည့်တော့ဟောလောဘမရှိဘူးအလောဘဒီပုံမှာတွေ့တောင်းမှုဆွဲလောင်းမှုနှစ်သက်မှုမရှိဘူးဆိုရင်ဒါဒီမစားပဲနေနိုင်တယ်မစားပဲနေနိုင်တော့သူ့ကျမ်းမာကြီးကောင်းတော့ဗျာဒါရှင်းရှင်းလေးပဲ တချို့ကြတော့ဒီလောဘကြီးတဲ့ပုဂ္ဂိုလ်ဒီလိုမဟုတ်ဘူးနော်စားစရာအာယုံမဖြစ်ဖြစ်ပါပဲဘယ်အာယုံမဖြစ်ဖြစ်သူကစားလိုက်ရမှကျင်တာစားမတည့်တဲ့စားစားစားလိုက်တော့ဘယ်ကျမ်းမာကြီးကောင်းမလဲဗျာနော်ဥတုအေးတဲ့ရာသီဥတုတွေမှာအဝိမောဘယ်နဲ့သွားလာနေရလို့ပူတဲ့ရာသီဥတုမှာပူဖြတ်သွားလာတော့မရဘူးလေခန္ဓာကိုယ်က သွေးသားနဲ့တိဆောက်တာဥရုတိုက်ခံလို့ကိုယ်ပဲဒုက္ခရောက်မှာကိုယ်နဲ့မသိတော့တဲ့နေရာနေတာတို့မသိတော့တဲ့ဥရုနေတာတို့မသိတဲ့စားစာတွေစားနေမယ်ဆိုရင်တော့ယောဂါတွေဖြစ်မှာပဲအဲ့ဒီလိုမဖြစ်ရအောင်ဘာလုပ်အောင်လဲအနေထိုင်အစာတောက်တွေအိယာနေရာတွေရာသီဥတုတွေဒါတွေသတိထားပြီးနေတတ်ဖို့စားတတ်ဖို့တောက်တတ်ဖို့နေလို့တာပေါ့နော် စိတ်သဘောကိုဘူးလာပြီဆိုကိုကအေးကြိုက်ရုပ်ကအဲ့ဒီလိုမဟုတ်ဘူးဗျာတချို့ကြဘူးလာတော့အေးကြိုက်တော့အကုန်လေးခံအကုန်လေးတွေကတော့ဘုဒ္ဓကဖြစ်အဲ့လိုမျိုးဖြစ်အဲ့လိုမမရဘူးအဲ့ဒါတတိထားနောက်တစ်ခုအိမ်မှာတော့ဘုန်းကြီးတို့ဗမာလိုပြန်ရေးတာပါဠိလေးဖတ်ပြမယ်အတောသောယုဗနတပစ္စယောဟောတုအဒောတ ဟိတ်ကတော့ဘာလို့နုပြိုခြင်းရဲ့အကြောင်းပဲဟမ်ကိုယ်တဏ္ဍမှာဒေါသမရှိရင်ဒေါသမရှိအောင် နေတတ်ရင်နော်စိတ်လောကရနေနော်စိတ်တို့စရာတွေကြုံတာပေါ့ကိုယ်ကယောနိတော်မနတိကလည်းရှိဖို့တတိမလွတ်ဖို့ဒါမျိုးကိုဒေါသကိုထိန်းရတတိနဲ့ထိန်းရဖြစ်သွားတဲ့ဒီဒေါသငြိမ်းအောင်တတိနဲ့ညာနဲ့တတိနဲ့ပေါ်ပြပြောက်ဖြစ်ပြပြမြောင်ကြည်နိုင်အောင် သို့မဟုတ်ဒီအာယုံကိုမတွေ့အောင်ရှောင်ပေါ့ဒေါသဖြစ်ပြီးစိတ်တုံနေတဲ့ပုဂ္ဂိုလ်じゃဘာဖြစ်လဲဒေါသတွေကအပူပဲအပူအားကြီးတဲ့အခါကျတော့ဘာဖြစ်လဲဖြည်းဖြည်းနဲ့ရုပ်ဆင်းနေရဟုတ်လားရုပ်ရည်တွေဖြည်းဖြည်းနဲ့ရင့်ရော်လာတော့မြန်မြန်ရင့်ရော်လာတော့ဘောပြအရေးတွေတွန်းမဲ့ဆပင်းတွေဖြူမဲ့ပေါ့ဒေါသမီလောင်ဒေါသမီလောင်တဲ့အခါကျတော့လောင်မှများတဲ့ကခန္ဓာကိုယ်က ဟုတ်လားနုပြုံမရှိတော့ရင့်ရောလာဟုတ်ဟုတ်လားတက်ကြီးမပျက်စီးဘူးဆိုကိုယ်တဏ္ဍာမှာဒေါသအာကြည်နေတော့ပျက်စီးမှာပဲဟုတ်လားတက်ကြီးလိုမပျက်စီးခြင်းပါလို့ကိုယ်တဏ္ဍာမှာဒေါသမဖြစ်အောင်အာဒေါသဖြစ်အောင်မေတ္တာဓာတ်တွေကိန်းနေအောင်ကြိုးစားမယ်အဲ့ဒါဆိုရင်တော့နုပြုံနေမှာပဲနော်ပြီးတော့ဘာထကရာမိတ်ထားလဲအာမောဒီကာယု ဒီကယုကတာယပစ္စယောဟောတိအမောဟကတော့အသက်ရှိရင်းရဲ့အကြောင်းပဲဉာဏ်ပေါ့ဗျာအမောဟဉာဏ်ပဲဉာဏ်ကြတော့ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်ကဟုတ်လားဘယ်လိုနေရမလဲဘယ်လိုထိုင်ရမလဲသိတယ်လေဒီလိုဟာစားတဲ့နဲ့မစားတဲ့နဲ့သိတယ်ညာနဲ့ဆင်ခြင်ပြီးတော့သွားတဲ့နဲ့မသွားမသွားတဲ့ဘူးသွားတဲ့နဲ့ဒါသိတယ် နေသင့်နဲ့မနေသင့်ဘူးသိတယ်ဉာဏ်ရှိတော့နော်ဇမယဘုဒ္ဓတာရှိမယ်အဲ့ဒါကြောင့်မို့သွားပါပြီလေဒီဇမယနဲ့ညီညွတ်အောင်စာတာသွားတာနေတတ်တယ်သုံးဖို့တရားလေးနဲ့ဆင်ញံနှလုံးသွင်းနေမယ်အဲဒီလောဘမဖြစ်ဘူးဒေါသမဖြစ်ဘူးဉာဏ်နဲ့နေတဲ့အတွက်အသက်ရှိခြင်းအကြောင်းဖြစ်တယ်ဒီလိုမိတ်သွားတယ်ပေါ့ဗျာနောက်တစ်ခု ဒီမှာကျတော့ဘုန်းကြီးတို့ဗမာလိုပဲရေးထားတယ်အလောဘကျတော့ဗာလဲဆိုစီးစိမ်ဥစ္စာပြည်စုံခြင်းအကြောင်းရင်းဖြစ်တယ်ပါဠိကတော့အလောဘောဘောဂတံပတ္တိယပစ္စယောဟောတိဒီပါဠိလေးကြည်ပြောတာပါနှမျိုးတွန့်တုံမှုမရှိတဲ့ပုဂ္ဂိုလ်ပေးကင်းမှုစွန့်ကြဲမှုဝင်မလေးဘူးဗျဘုန်းကြီးတို့လူလောကလိုက်ကြည့်ဘုန်းကြီးလောကလိုက်ကြည့် တချို့သူများကိုတွေးမွေးခြင်းနဲ့စိတ်တွေဒါတွေ့ရတယ်ဒီမှာတချို့တွေကရေလိုမှအဲ့ဒီပုံကိုယ်တွေစောက်တော့ဆင်းရဲဘူးဗျအဲ့ဒါမှတ်ထားဖို့ကိုကနှမျောတွန့်တွန့်နိုင်ရင်တချို့ကစောက်တော့ကိုသိတွန့်တော်တယ်နှမျောတယ်နော်အဲ့ဒါမျိုးတွန့်တော်နှမျောတဲ့ခါကျတော့သူတို့လည်းဆင်းရဲတာအလောဘကိုယ်တဏ္ဍာမှာဒီပစ္စည်းပုံမှာတွေ့တော့မြန်နှုံးမှု အာမကြီးတဲ့ပုဂ္ဂိုလ်စွန့်လွတ်နိုင်တဲ့ပုဂ္ဂိုလ်အဲ့လိုပုဂ္ဂိုလ်မျိုးကြတော့သူ့တဏ္ဍာမှာရှိတော့မြဲတမ်းသူကပေးလှူတန်းနေလှူတန်းနေတဲ့အခါကျထင်တာအများသောဖြင့်လူတွေကတော့လှူလိုက်ရင်ကုန်သွားတယ်ဒီလိုထင်တော့ခိတ္တခဏတော့ကုန်သွားတော့ဘောနော်တကယ်လှူတဲ့အခါကျပြန်ရောက်လာတယ်အကြောင်းတစ်မျိုးမျိုးနဲ့နော်ဒါကိုကတွေ့တာမမို့ဆုတ်ကင်တာဒီလောက်ပဲမတိုးပွားတော့ ဟိုကကြကိုယ်လည်းစိတ်ချမ်းသာတယ်နော်ဒီအကျိုးကလည်းဒီတက်မကဘူးနော်အများကြီးကျိုးဖြစ်ထွန်းနေတယ်ကိုကျိုးတော့မမြောင်းတော့သူတို့လိုအပ်ချက်ကိုပေးလို့လဲဒီမှာကိုလိုချင်တဲ့ຢာလဲလိုလိုပြည့်စုံလာတယ်ဒါကိုပြောပါတယ်နောက်တစ်ခုအာဒောသောမိတ္တတံပတ္တိယနော်အဒေါတာမိတ်ဆွေကောင်ပြည်စုံရင်အကြောင်းရင်းဖြစ်တယ် ဒေါသမရှိတဲ့ပုဂ္ဂိုလ်မိတ်ဆွေကောင်ပေါ်လာနော်မေတ္တာတရားရှိတဲ့ပုဂ္ဂိုလ်မေတ္တာကကာယကမေတ္တာရှိတယ်ဝစီကမေတ္တာရှိတယ်မနောကမေတ္တာရှိတယ်တချို့ဒုံနဲ့တူနော်ကာယကမေတ္တာသိအားကောင်းကုညီပင်ဟာသူ့ဆိုလိုလားလားအားကောင်းချွတ်ချွတ်ချွတ်တာတာပြောတာတဲ့ဒီတချို့ရစိတ်ထဲမှာတကယ်ကိုမေတ္တာတန်းနဲ့ပြီးဆုံးအဲတော့ကာယကမေတ္တာဝစီကမေတ္တာမနောကမေတ္တာသုံးမျိုးလုံးနဲ့ပြီးဆုံးနေရင်တော့ဒါမိတ်ဆွေကောင် ကိုယ်မှာဝိုင်းဝိုင်းလဲနေပါလေနော်အဓိကတော့ဒီထဲမှာမနောဂမေတ္တာပေါ့နော်မနောဂမေတ္တာ ဖြစ်ဖို့ဆိုရင်ကာယကမေတ္တာဝစီကမေတ္တာ ပြည့်စုံဖို့ရည်ကြီးတယ်ဒီနေရာမှာဘုန်းကြီးတို့ခဏပြောပြပါတယ်အာစီဆရာတော်ဖျားကြီးမိတ်တဲ့စကားလေးကာယကမေတ္တာဝစီကမေတ္တာမရှိဘဲနဲ့ဘယ်နည်းနဲ့မှမနောဂမေတ္တာမဖြစ်ပါဘူးဒီလိုမိတ်တာဘုန်းကြီးတို့လောကကြည့်လိုက်ပေါ့ သူ့လည်းကိုကကူညီနေကိုလည်းကသူကမကူညီတော့သူစိတ်သူ့ပုံမှာဟုတ်လားကာကမေတ္တာဟိုမရှိတော့နောက်ကမနောကမေတ္တာပြတ်သွားဒါလေးပဲကိုယ်ချိုတာပြောမှကြိုက်တယ်လေကိုယ်ချိုတာမပြောတဲ့ပုံကိုဆိုသူ့ပုံမှာမနောကမေတ္တာပြတ်သွားနော်ဝစီကမေတ္တာပြတ်တော့နောကမနောကမေတ္တာပြတ်တာဒီတော့သူများပြတ်တာတော့ဘာမှမတတ်နိုင်ကိုယ်အဲ့ဒီလိုမဖြစ်ဖို့ပဲအဲ့တော့ ဘယ်လိုစံတိုင်းကောင်းမလဲဟိုကိုယ်ချိုးတာပြောမှကိုယ်လည်းချိုးတာပြောကိုယ်ကူညီပေးတာကြိုင်ကိုယ်လည်းကူညီပေးဖို့ဝင်မလေးနဲ့ကိုယ်ကိုစိတ်ကောင်းနှလုံးကောင်းထားကြကိုယ်လည်းစိတ်ကောင်းနှလုံးထားတာဝင်မလေးနဲ့အဲ့ဒါဆိုရင်တော့ဘုန်းကြီးတို့မိတ်ဆွေကောင်းနေဟုတ်လားရှာစရာမလိုလို့လို့ရလာတယ်နောက်တစ်ခုအမောဟအမောဟကျတော့ဗာမိတ်ပါလေအမော အတ္တတံပတ္တိယ အာမောဟရှိတဲ့ပုဂ္ဂိုလ်အာမောဟရှိတဲ့ပုဂ္ဂိုလ်များအတ္တတံပတ္တိယပစ္စယောဟောတိမိမိရဲ့ပြည်စုံခြင်းမိမိပြည်စုံခြင်းအကြောင်းဖြစ်တယ်အာမောဟဆိုညံလေညံရှိတဲ့အခါကျကိုကလှုပ်တဲ့နာလှုပ်တယ်လေလှုပ်တော့ကိုယ်ရုပ်ကိစ္စတွေပြီးတော့ပေါ့ရှောင်တဲ့နာရှောင်တယ်မလှုပ်တဲ့နာမလှုပ်ဘူးအဲဒါကြောင့်ကိုယ်အကျိုးတွေဖြစ်တယ်ဆိုတာ မလျှောက်သင့်တာမလျှောက်မလျှောက်မှုဆိုဒုက္ခရောက်မှာပဲဘယ်ကိုလို လိုချင်တဲ့ကိစ္စပေးမလဲစီဝါရှာတယ်ပညာရှာတယ်ရှောင်းသင့်တာရှောင်းတယ်ပေါင်းသင့်တာပေါင်းရတယ်ဒါမှကိုယ်ကိစ္စပြီးမြောက်အောင်မြန်တယ်ဒါကြောင့်မို့ဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်မိမိရဲ့ကိစ္စကြီးငါအလုံးပြီးဆုံးရင်အကြောင်းရင်းဖြစ်တယ်ဒါမိတ်နာနောက်တစ်ခုတော်တော်ကောင်းပါလေအများကြီးပဲဘုန်းကြီးဒီထဲမှာတော့ဟိုတတ်နေများပဲနည်းနည်းနည်းနည်းရေး ထုတ်ထားတယ်ပေါ့နော်အဲ့ဒီပါတဲ့ဟာလေးအဲနောက်တစ်ခုကပါလဲဆိုကြည်လိုက်ဒီအလောဘကဘာကြောင့်ဘာနဲ့ပြည့်စုံလဲဆိုအတုပပညာနိခမပညာနဲ့ပြည့်စုံတယ်နော်နှစ်သက်မှုမရှိမှ အတုပပညာရနှစ်သက်မှုဒါကြောင့်မို့ဘုန်းကြီးတို့အတုပတွေဘာတွေရှုရတယ်ဆိုတာဒီရုပ်ခန္ဓာကိုယ်မှာနှစ်သက်မှုမရှိအောင်လို့32ပုံပုံပြီးရှုနိုင်တယ်ဒါရကိုဘောကထွက်ကြလာတယ်ရှုကြည့်လိုက်ရင်ဒီခန္ဓာကိုယ်ပေါ်မှာ ပြည့်မြင်လာအတုပပညာဆိုအဲ့ဒါကိုပြောတယ်အပြည့်မြင်အောင်ရှုတာခန္ဓာကိုယ်ပေါ်မှာအပြည့်မြင်အောင်ရှုလို့ရင် ကိုယ်တဏ္ဍမှာဟုတ်လားအလောဘဆိုဖြစ်တာပဲနော်အတုပပညာပွားနိုင်အလောဘ အာလောဘတင်ညာပွားရင်ကိုယ်တဏ္ဍမှာအာလောဘတွေအာတုဘတင်ညာတွေအာတုဘတွေရှုနိုင်ရင်တေအာတုဘရှင်အာတုဘကြိုက်တာရှု ခန္ဓာကိုယ်ပြည့်မြင်လာကိုယ်တဏ္ဍမှာအာလောဘဖြစ်လာနှစ်သက်မှုတွေ့တောင်းဖြစ်တော့ဗျာနှစ်သက်မှုတွေ့တောင်းဖြစ်လာပါဗျာနိခမတင်ညာနော်တရားနဲ့လွတ်မြောက်အောင်လုပ်လို့တဲ့ဟုတ်လားယောဂီဝိတာ ရှင်ရန်ဝိတာဒီသိခာရှင်ဝိတာအဲ့ရနေပြီးတော့ဇန်တရားတွေရောင်းအထောက်တာ ဝိပဿနာဉာဏ်တွေဖြစ်လေအထုတ်တာနိဗ္ဗာန်ရာအထုတ်တာဒါနိခမသင်ညာပဲနော်ဒါကစွန့်လွတ်နိုင်မှအလောဘရှိမှဒါတွေကလုံးလုံးဖြစ်ပါတယ်အဒေါသအဒေါသကြတော့ဗာလဲမေတ္တာအပမာဏသင်ညာနော်မေတ္တာပွားတဲ့ပုဂ္ဂိုလ်ဟာဒေါသမရှိမှမေတ္တာပွားလို့ရဒေါသနဲ့မေတ္တာပွားနေတော့မေတ္တာအစင်မဟုတ်ဘူးနော် မေတ္တာဆိုတာစိတ်ထဲမှာငြိမ့်နေအေးနေမှာကျုပ်လိုလားစိတ်တွေဖြစ်ရအဲကြောင့်ဘုန်းကြီးတို့မေတ္တာပို့တဲ့အခါဆိုရင်ဘာလို့ခံရလဲဒါဆိုဘုရားကုံတော်လေးပွားတာလို့တရားတကူအားထုတ်ရတာလို့အဲလိုအားထုတ်လိုက်တဲ့အခါစိတ်ကအေးသွားမယ်ငြိမ့်သွားမယ်အဲ့ချိန်မှာမေတ္တာပို့ရမေတ္တာအပမာဏတင်ညာဆိုပုဂ္ဂိုလ်ကန့်သက်ချက်နဲ့ပို့ရတာမဟုတ်ဘူးအစာပိုင်းတော့ပုဂ္ဂိုလ်ကန့်သက်ချက်နဲ့ပို့ပို့ပို့ပို့ဖြည်းဖြည်းနဲ့ဖြန့်ဖြန့်ဖြည်းဖြည်းတစ်ဆက်ကြောင်လာလုံး နော်ဘယ်ပုဂ္ဂိုလ်မှချမတောင်းအပမာဏပညာဆိုတော့အကန့်တမဲ့နော်ဘာချကန့်တချက်မရှိအောင်ပွားတယ်အဲ့ကြောင့်မေတ္တာဖြစ်သွားနော်အဲ့ဒီလိုပွားနိုင်တဲ့ပုဂ္ဂိုလ်များနဲ့သူတဏ္ဏမှာအာဒေါသဖြစ်နေတယ်အာဒေါသဆိုတာကဟုတ်လားဒေါသမဖြစ်တာကိုလည်းအာဒေါသနော်မေတ္တာဖြစ်မေတ္တာတရားနဲ့နေနဲ့အာဒေါသလို့ခေါ်တယ်နော် လူတယောက်ပေါ်မှာစိတ်မဆိုးဘူးဆိုရင်လည်းဒါလည်းမေတ္တာပွားတာမဟုတ်သူ့ပေါ်မှာဒေါသမဖြစ်အောင်နေနိုင်တယ်မေတ္တာပွားနေတာမဟုတ်ဒါအာဒေါသမေတ္တာပွားလို့သူတဏ္ဍာမှာဒေါသမဖြစ်တဲ့အာဒေါသမျိုးကပို့ကောင်းတယ်ပေါ့နော်ဒါကြောင့်မေတ္တာတရားထုတ်မေတ္တာပွားနေအောင်ကြိုးစားဒုတိယနဲ့တွေ့ရင်ကိုကမေတ္တာရင်ပို့နေအောင်ကြိုးစားမေတ္တာအရင်ထားနေအောင်ကြိုးစားတွေ့တွေ့ချင်းကိုကမေတ္တာရင်ထားနေအောင်ကြိုးစား အဲမေတ္တာတထားနိုင်ရင်အပြာပါဒတင်ညာသူတို့ဘာပေါ်မှာနှိမ့်ဆက်ညှင်းဆဲတပ်ဖြတ်လို့တဲ့နော်အဲ့ဒီအမှတ်တင်ညာတွေမရှိတော့ဘူးဒါမြတ်မှတ်တာအမောဟအမောဟကြတော့ဘာလဲဆိုတော့ဓာတုတင်ညာနော်အဓာတ်ကမ္မထံပေါ်ရတဲ့ပုံပုံများကတော့ဟုတ်လားဉာဏ်ကြီးတဲ့ပုံကိုဒါဘုန်းကြီးပြောခဲ့ပုံပါတယ်နော်ဉာဏ်ဉာဏ်ကြီးတဲ့ပုံဉာဏ် ပညာဆရာရှိတဲ့ပုဂ္ဂိုလ်ဒီလိုပုဂ္ဂိုလ်မျိုးကြဓကမ္မထာနေပွားတော့ဓာတ်တဘာဝတွေမြင်အောင်ပွားတယ်ဓာတ်တဘာဝတွေမြင်ပြီဆိုရင်တော့ငါတဘာယောက်ျားမင်းမှာ ပြောက်သွားတော့ဘောနော်ဒါညာနဲ့ပွားတယ်ညာမရှိပွားဖို့မလွယ်နော်အကြောင်းမို့ညာနဲ့ပွားရင်ကြောင့်မို့အမောဟဟာဓာတုတင်ညာဖြစ်ခြင်းအကြောင်းရင်းဒီလိုလည်းပြောလို့ရတယ် ဉာဏ်ရှိသွားရတဲ့ပုဂ္ဂိုလ်ကနှိစ္စချင်တာညင်းစေချင်တာမရှိတော့ဘူးဗျာအဝိဟိတတင်ညာလည်းဖြစ်တယ်ဒီလိုပြောသွားနော်အဲဒီမှာဖြည်းဖြည်းချင်းဖြည်းဖြည်းနဲ့သူကအများကြီးပြောသွားဒီကြံကန်နေတယ်မှာပေါ့နော်ဒီဘုန်းကြီးတချို့အားတွေဆိုရင်ဒီလူတွေနဲ့မပတ်သက်တာဝင်နည်းနည်းလေးခြံထားကြတာတွေအများကြီးရှိတယ်နော်ဒီထဲမှာရှိတာတော့ပဲပြောကြအောင်အဲနောက်တစ်ခုကတော့ဗာလဲဆိုဒီမှာကြည့်လိုက်အာလောဘ ဒိဗ္ဗဝိဟာရဇံ၄ပါးရဲ့အကြောင်းဖြစ်တယ်ဒိဗ္ဗဝိဟာရဇံ၄ပါးရဲ့အကြောင်းနော်ဒိဗ္ဗဝိဟာရဒိဗ္ဗဝိဟာရဆိုတာဘာပြောရလဲဆိုခွန်ကြီးတို့ဒီဇံတရားတွေနဲ့သူကခွဲထားတာဒိဗ္ဗဝိဟာရဗြဟ္မဝိဟာရအရိယဝိဟာရဒီလိုခွဲတာဗျာနော် ကာမိဆန္ဒလောဘမရှိမှဒီဇံတရားတွေကဇံတရားတွေနဲ့နေနိုင်တာနော်အဲ့လိုမျိုးနေတာမျိုးဇံတရားနဲ့နေခြင်းရအကြောင်းနော်လောဘတွေရှိနေကာမိဆန္ဒတွေကာမိဆန္ဒဆိုတာလောဘပဲဒီလောဘတွေရှိနေရင်တော့ဘုန်းကြီးတို့တွေဒီဇံကဘယ်နည်းနဲ့မှမရနိုင်ကာမိဆန္ဒရှိနေဒီကာမိဆန္ဒတွေပယ်တတ်နေအောင်ကြိုးစားတယ် ကာမိဆန္ဒတွေပယ်တတ်နိုင်မှဘုန်းကြီးတို့တဏ္ဍမှာဇန်တရားတွေကဖြစ်မှာပေါ့ဗျာဇန်တရားတွေဖြစ်မှာပဲဒီလောဘအလောဘကြောင့်ကိုဒီဇန်တရားလောဘရှိနေဒီဇန်တရားမရနိုင်လောဘမရှိမှကာမိဆန္ဒကင်းမှဒီဇန်တရားတွေရနိုင်အလောဘရှိမှဒီဇန်တရားဖြစ်နိုင်တယ်ဒီလိုမှတ်ထား အာဒောသောဗြဟ္မဝိဟာရတအဲ့တော့ထင်ရှားပါတယ်ဗြဟ္မဝိဟာရဆိုမြတ်မျိုးဆိုတရား၄ပါးရှိတာမေတ္တာပေါ့ဗျာကိုယ်တဏ္ဍာမှာဒေါသမရှိဘူးဆိုရင်မေတ္တာပွားလို့ထိရောက်တယ်ဒေါသရှိနေမေတ္တာပွားလို့မရဘူးအဲကြောင့်မို့ဗြဟ္မဝိဟာရမေတ္တာရဲ့အကြောင်းရင်းဖြစ်တယ်အာမောဟဒါဖလသမပအရိယဝိဟာရအရိယသူကဉာဏ်ပညာရှိမှမဉ္ဇဏ်ဖုန်ဉဏ်ရအောင်အထောက်နိုင်တော့ပေါ့ မက်ကတော့တစ်ချိန်တခါလေးဖြစ်သွားဖလားဘိုးကတော့ချိန်များစွာဖြစ်နိုင်တော့ဉာဏ်ပညာရှိတဲ့မက်ရသွားဘိုးရသွားဖလားသမဘာဝင်စားပြီးနေနိုင်တယ်ဒါကိုဆိုလို့လေနော်အဲနောက်တစ်ခုသွားကြအောင်စို့နောက်တစ်ခုじゃဘာပြောလဲဆိုတော့အလောဘအလောဘဆိုတာကိုဒီမှာဒါလေးလည်းကောင်းပါအလောဘမစ္ဆေရာမလတ္တပရိပခောကုသဏမှာ လောဘအာကြည်နေတော့ပေးရမှာခံရမှာဝန်တိုးတယ်နော်ကျက်များရေတောက်တယ်လို့ဆိုကျက်များရေပဲတောက်တယ်ကျင်းသေးမပေါ့ကျင်းကမဆုံးဘူးပေါ့လောဘရှိနေဘယ်တော့မှပေးကမ်းမှုဆိုမဖြစ်နိုင်ကိုယ်တဏ္ဍာမှာလောဘမရှိမှမတွေ့တာမှမညိမှနော်မသိမ့်ပိုင်မှအဲ့ဒါပေးလို့ကမ်းလို့တဲ့စိတ်ဖြစ်တော့ဒါကြောင့်မို့သူကပါလဲသူ အလောဘဟာမပေးကမ်းလို့ဝန်တိုရဲ့ဆန့်ကျင်မဲ့ဒီကတော့မစ္စည်းဆန့်ကျင်မဲ့ပေါ့ကိုယ်တဏ္ဍာဒီအလောဘဖြစ်နေမစ္စည်းကိုပယ်တတ်တဲ့တရားမစ္စည်းကိုပယ်နိုင်တယ်ဒီလိုပြောလို့ရအာဒောသောအာဒောသောကြတော့ဗာအာဒောသောဒုတိလျမလတ္တာသီလပြတ်မှုအညစ်အကြေးရဲ့ဆန့်ကျင်မဲ့သီလပြတ်တယ်ဆိုတော့ဒေါသအရင်ခံဒါတော့ဗန္ဓတိပါတာရှိရတာပေါ့နော် တတ်တယ်ဆိုရင်တော့ဒါဒေါသရင်ခံပြီးတတ်တာဒီကတိလေးခိုးတယ်ဖြက်စီးတယ်ဆိုလည်းဒီလိုပဲဒေါသရင်ခံပြီးဖြက်စီးတာလည်းရှိတယ်နော်သူများသမီးဆောက်ကလည်းဒေါသရင်ခံဖြက်စီးတာရှိတယ်ဒါမျိုးတွေပေါ့နော်အဲဒေါသရင်ခံဒါမျိုးဒီအာရိဒနာပြမှုဥစ္စာရှင်ကိုမုံတော့ကဒေါသရင်ခံရှိတယ်ဒါမျိုးအမုံပွားလာရင်ပေါ့နော်ဒေါသရင်ခံပြီးတော့ဖြက်စီးတာဒါဝသူကရည်ရွယ်ပါတယ်အဲတော့ ကိုယ်တဏ္ဍမှာဒေါသတွေဖြစ်နေတော့သီလပျက်စီးဖို့ကလွယ်တယ်ကိုယ်တဏ္ဍမှာဒေါသမရှိတော့ဘူးဆိုရင်တော့သီလပျက်စီးရအညစ်အကြေးရဆန့်ကျင်မဲ့သီလမပျက်စီးဘူးပေါ့ဗျာအာဒေါသရှိနေအမောဟအမောဟကြပါပြောလေဆိုအမောကုသလေတုဓမ္မေတုအဘာဝနာယပရိပခောမောဟကြတော့ကုသိုလ်ဘာဝနာရဲ့ဆန့်ကျင်မဲ့ နိဝရဏရဲ့ဆိုင်မောဟရှိနေဘာတရားမှမနှုတ်ချက်ကိုယ်တဏ္ဍမှာသိညာရှိနေမယ်ပညာရှိနေမယ်ဆိုရင်ဒီကုသိုလ်တရားတွေဘာဝနာတရားတွေအထုတ်ဖို့မခက်ခဲတော့ဘူးဟိုကတော့မောဟတွေအကြည့်နေတဲ့အခါကျဘာကုသိုလ်မှမလုပ်ချင်တော့ဘာဝနာဆိုဝေးရောဒါနလည်းမလုပ်ချင်ဘူးသီလလည်းမလုပ်ချင်ဘာဝနာလည်းမလုပ်ချင်လူရှင်ရဟန်းအတူတူပဲဗျာကိုယ်တဏ္ဍမှာဉာဏ်လေးတွေရှိလာပြီစဉ်းစားတတ်နော် ဉာဏ်ရှိမှစဉ်းစားတတ်တယ်ဉာဏ်မရှိမှစဉ်းစားတတ်ဒါနဲ့ပတ်သက်တခါလေးလေးဘုန်းကြီးတို့ပြောပြတာရှိပါတယ်မန္တလေးညောင်ရန်ဆရာတော်ကြီးသတ္တတန်ခါနာစာတင်ခါသာဥက္ကဋ္ဌဆရာတော်ကြီးဝင်းနေပွဲလောက်တယ်ဝင်းနေပွဲလောက်တော့ဆရာတော်ကြီးကဝင်းနေပွဲလည်းဒီချိန်တခါပဲလောက်ပုံရပါတယ်တိတိကျတော့မသိပါဘူးအဲ့မှာတခါမာကြီးတခါရောဆရာတော်ကြီးဝင်းနေပွဲထူးဆန်းလောက်တယ်ဆိုတော့ ဝိနည်းတရားဝိနည်းဘွယ်မှာလူကြတန်းရဝိရင်ဝိနည်းတရားတွေထူးနာလိမ့်မယ်ဒီလိုများမျောလင့်တာဆရာတို့ရတူတူတုတ်တုတ်ပဲမလိမ္မာရင်သူများအတွက်လိမ္မာရင်ကိုယ်အတွက်အာမိန်လိုက်တာကိုပစ္စည်းဥစ္စာတွေရှာဒီဘက်ဘွားမှာတုံးလိုက်စားလိုက်နေလိုက်ထိုင်လိုက်ဟုတ်လားချိန်တန်းတော့အသက်ရောအိုးတက်ကြီးလာပြီးတော့ယောဂါပြည့်နောက်တော့သေသွားတာပဲဘာတွေပဲရှာတတ်တာ ပစ္စည်းတွေဘလောက်ပဲချမ်းသာချမ်းသာထားကြရတာပဲဒီဘဝတွေသုံးဖြုံနေပါနောက်တပလုံးဘဝယူမဲ့သွားဘူးဉာဏ်ရှိတဲ့ပုဂ္ဂိုလ်ကစဉ်းစားမလိမ္မာဘူးဆိုတာဉာဏ်မရှိတာဉာဏ်မရှိတော့ဒီဘက်ဘဝမှာပျော်ပါမူယူပြီးဆုံးသက်သွားတော့ရှိမဲ့ပစ္စည်းဘလောက်ရှာတာရှာတာထားကြရတာပညာတွေဘလောက်တတ်တာထားကြရတာအာနာတွေဘလောက်ရှိရှိထားကြရဘုန်းကြီးတွေဘလောက်ပါဘုံကံကြီးကြီးကုန်ထားကြရဟောဒီတရားတွေက နောက်ဆုံးဒီခန္ဓာကိုယ်ရစထားခဲ့ရတာဟောဒီပစ္စည်းတွေဒီဥစ္စာတွေဒီအာဏာတွေဒီယာရုတွေဒီတတ်ပညာတွေဒီဂုံတရားတွေကသေသွားထားခဲ့ရတာပဲအဲ့တော့သေသွားယူနိုင်တဲ့ဘာဝနာလုပ်ငန်းမျိုးတွေငါလုပ်မှာသေသွားယူနိုင်တဲ့ဒါနလုပ်မျိုးသီလလုပ်မျိုးဘာဝနာငါလုပ်မှာပဲဉာဏ်လေးနဲ့ဆင်ခြင်ပြီးလောက်တာဒါမျိုးပြောနော်ဒါကြောင့်မို့အမောဟပညာ ဘာဝနာရဲ့ဆန့်ကျင်မဲ့နိဝေနရဲ့ဆန့်ကျင်မဲ့ဖြစ်တယ်အာမောဟကြတော့သူကဘာဝနာနဲ့ဆန့်ကျင်မှုမရှိဘူးနော်နိဝေနပေါ့နော်ဘာဝနာကုသိုလ်တရားဆန့်ကျင်ပဲဆိုဒီကုသိုလ်တရားတွေလုပ်ဖို့အတွက်ဆန့်ကျင်မဲ့ဖြစ်တာနိဝေနဆန့်ကျင်မဲ့မကောင်းတဲ့စိတ်တွေလက်ခံတာတော့ပြောပညာဉာဏ်ရှိတဲ့ပုဂ္ဂိုလ်ကဒီဘာဝနာတွေလုပ်ဖြစ်တယ် ကိုယ်တဏ္ဍမှာနိဝရဏကိလေသာတွေမုံရအောင်လုပ်ဖြစ်တယ်ဒါလေးမှတ်ထားလို့ပေါ့နော်ပြီးတော့အများကြီးဒီမှာ ပြောသွားလေမှတ်သားစရာကောင်းအာလောဘဒါနဟိတုလောဘမရှိတဲ့ပုဂ္ဂိုလ်တွေ့တော်မြတ်မှုနည်းတဲ့ပုဂ္ဂိုလ်ကလှုပ်ဖို့တောင်းဖို့ဝင်မလို့ဒါနဒါနဖြစ်ခြင်းရဲ့အကြောင်းရင်းပဲအာဒောသောအာဒောတာရှိတဲ့ပုဂ္ဂိုလ်များကြတော့ သီလရဲ့တူသီလရဲ့အကြောင်းရင်းပဲကိုယ်တဏ္ဍမှာမေတ္တာတရားတွေကိန်းနေပြီအာသီလတွေလုံဖို့သိလွယ်တယ်အာမောဘာဝနာဟိတုကိုယ်တဏ္ဍမှာဉာဏ်တွေရှိနေပြီဆိုရင် အသိဉာဏ်တွေရှိနေပြီဆိုရင်ဘာဝနာအထုတ်ဖို့လွယ်တယ်ဟောငါအသက်ကပြည့်ပြည့်ကြီးလာပြီသိအိုမင်းမစွမ်းပြတ်လာငါလုံနိုင်မှာမဟုတ်ဘူးချမ်းမိုက်ကောင်းလို့သွားနိုင်လာနိုင်လို့လုံနိုင်လို့ဒီတရားတွေအထုတ်ထားမှာပဲ ဟိုကိုယ့်ဘဝကိုကြည်လိုက်ဘုန်းကြီးတို့ဗုဒ္ဓဘာသာပုဂ္ဂိုလ်များကတော်တော်များများကသူတို့ဗမာလူမျိုးတွေပေါ့နော်ဒါနအတ္တမှာလည်းသီလတွေလည်းစောင့်တည်ကြတယ်ဒီကတဆင်းမြင်ပြီးတော့ဘာဝနာလှုပ်လှုပ်တဲ့အခါကျအားနည်းကြတယ်အဲ့တော့ကိုယ့်အကိုဆင်ញင်ကြည့်ရမယ်ဟောငါဒါနတွေလည်းထိုက်လျော်ပြီးဆုံးတယ်သီလလည်းတန်နေမြငါစောင့်ထိန်တယ်ဘာဝနာတော့ငါအားနည်းနေသေးတယ်ဒီဘာဝနာတော့ငါ ပြည့်စုံလုပ်မှာပဲအထုတ်ဖြစ်အောင်လုပ်မှာပဲအဲ့လိုဉာဏ်လေးနဲ့စဉ်းစားပြီးလုပ်ရဉာဏ်ရှိရင်ဒီဘာဝနာအလောက်ကလုပ်ဖြစ်ပါဉာဏ်မရှိရင်မလုပ်ဖြစ်ဘူးပေါ့ဒီလိုလည်းမှတ်ထားမယ်နော်ပြီးတော့ဘာပြောသွားလဲဆိုနောက်တစ်ခုကတော့အလောဘအလောဘကိုအလောဘေနပိယဝိပယောကဒုက္ခနာဟောတိ ကိုကမိသားစုရှိမိသားစုပေါ်မှာချစ်ခင်တွေ့တာလေနော်ဘုန်းကြီးတွေလည်းမိသားစုတွေရှိတာတရားနဲ့မတည်တတ်ရင်တော့ဒီချစ်ခင်တွေ့တာမှုနဲ့ဒုက္ခဖြစ်စေအားလေးတွေသမီးလေးတွေရှိတယ်ခွဲခွာရပြီရှင်ခွဲခွဲခွဲတေခွဲခွဲခွဲအာဒုက္ခဖြစ်တော့တာနော်ကိုကတရားလေးတွေဆင်ញင်ထားမယ်ကိုယ်တဏ္ဍာမှာတွေ့တော်မှုမြတ်မှုတွေဟုတ်လားထိနိုင်မယ်ရော့နိုင်မယ်ဆိုရင်အလောဘပေါ့အလောဘကြောင့်ဒီ ရှစ်ခင်မြတ်နိုးသည်ကွဲကွာရင်ရောဒီကွဲကွဲကွဲရှင်ကွဲကွဲဒုက္ခမဖြစ်ဘူးကိုနှစ်သက်မြတ်နိုးမှုတွေနှစ်သက်မြတ်နိုးတဲ့ပစ္စည်းတွေပျောက်ပြတ်သွားခြင်းကြောင့်လည်းဒုက္ခမဖြစ်ဘူးကိုယ်ပစ္စည်းတွေဟုတ်လားနှစ်သက်မြတ်နိုးပြီးတော့ဆုပ်ကင်ထားပြီးတော့ရှာပဲရှာနေလူမှုတောင်းမှုမရှိဘူးအများအားရှာနေဒါပေါ်မှာဆွဲလန်းနေတွေ့တာနေတယ် အဲ့တော့ဒီပစ္စည်းတွေအကြောင်းတစ်မျိုးမျိုးကြောင့်ပျက်စီးသွားပြီးတော့အိမ်မှာဒုက္ခဖြစ်တော့နော်ဒါပြီးရဝေပြောကဒုက္ခခေါ်တယ်ကိုကအဲ့ဒီပုံမှာတရားတွေရှုမှတ်တာလို့ဒီပစ္စည်းတွေစဉ္ညာနှလုံးသွင်းတာလို့တတိညာရှိနော်လူတော်သိကြသေးတာပဲပစ္စည်းပြရချိန်ကတော့ပျက်စီးရမှာပဲဒီလိုစဉ္ညာနှလုံးသွင်းတိုင်းတော့ဒီပစ္စည်းတွေပျက်စီးဆုံးယုံရင်ကြောင့်လည်းကိုဒုက္ခမဖြစ်ဘူးပေါ့ဗျာ နောက်တစ်ခုကတော့အဒောတိနာအပိယတံမျောကဒုက္ခနာဟောတိကိုယ်တဏ္ဏမှာအဒောတမေတ္တာတရားတွေရှိနေအဲမချစ်မနစ်တဲ့သူတွေနဲ့ပေါင်းဆုံရခြင်းကြောင့်မို့လဲမချစ်မနစ်တဲ့ပစ္စည်းမချစ်မနစ်တဲ့အာယုံမချစ်မနစ်တဲ့ပုဂ္ဂိုလ်ဒါတွေတွေ့ကြုံရခြင်းကြောင့်မို့လဲဒုက္ခမဖြစ်ဘူးဘာဖြစ်လို့လဲဆိုကိုယ်အဲ့ဒီပုံမှာမုန်းတာမရှိဘူး မုန်းတာမရှိတဲ့အတွက်သူတို့နဲ့တူနေခြင်းကြောင့်မို့ဒေါသတော့မုန်းတရားပဲကိုယ်တဏ္ဍမှာသူတို့နဲ့ပတ်သက်ဒေါသမဖြစ်ဘူးစိတ်ဆိုးတာမဖြစ်ဘူးမဖြစ်တော့လေသူတို့နဲ့တူနေရကြောင့်ဘာမှဖြစ်ဘူးကိုယ်တဏ္ဍမှာမေတ္တာတတ်တဲ့ကိန်းနေမယ်စိတ်တွေအေးချမ်းနေမယ်ဆိုရင်တော့ဒါမဖြစ်ပါဘူးပြီးတော့အာမောဟိနာ အိစိတာလာဘဒုက္ခနာလပတိဉာဏ်ရှိတဲ့အခါကျတော့နော်လိုချင်တာမရရရောက်လည်းဒုက္ခမဖြစ်ဘူးမရတာကိုလိုချင်တဲ့ဒုက္ခဆိုတော့မဖြစ်ဘူးတော့ခုနကကိုယ်တဏ္ဍမှာသိဉာဏ်ဖြစ်ရင်လိုချင်တာမရရင်တော်တော်ဒုက္ခဖြစ်တာမရတာကြတော့လိုချင်တဲ့ဒါဒုက္ခဖြစ်တာပဲကိုယ်သိဉာဏ်ရှိတဲ့အခါကျတော့ဟမ် လိုချင်တာမရရင်ကြောင့်တတိနဲ့ညာနဲ့နေတတ်တယ်မရတာကိုလိုချင်တဲ့ဒုက္ခလည်းကိုယ်တဏ္ဍာမှာပြောင်းတတိနဲ့ညာနဲ့နေတတ်တယ်ဆင်ညာနှလုံးသွင်းမှုညာနဲ့နေတတ်တဲ့ခါကျတော့ဒါတွေနဲ့ပတ်သက်ပြီးဒုက္ခမဖြစ်ဘူးလို့ဒါပြောလို့ရင်ပါပဲနော်အောက်ကလည်းကောင်းပါလေဆက်ကြည့်လိုက်ပါအလောဘိနာဇာတိဒုက္ခနာဟောတိနော်ဇာတိဒုက္ခမဖြစ်ဘူးဘာဖြစ်လို့လဲဆိုတော့ လောဘရှိမှဘဝတောင့်တတော့နော်ဘဝတွေဘဝတွေဖြစ်တာဇာတိဒုက္ခဆိုဘဝတွေဖြစ်တာပြောတာဘဝတစ်ဘဝတဏှိတက်ပြီးရှိရင်ဆိုပြီးဆိုရင် လောဘကြောင့်ဖြစ်တော့တဏှာရင်းခံရှိနေတဏှာကြောင့်မို့ဒီဇာတိဒုက္ခဖြစ်တာကိုကဒီလောဘတွေပယ်တတ်နေအောင်ကြိုးစားတယ်တရားရှုမှပြီဆိုတဲ့ကြောင့်ဉာဏ်ဖြစ်အောင်ရှုရတယ်ဉာဏ်ဖြစ်မှဒီတဏှာတို့လောဒေါသတို့ တဏှာလောဘတွေပယ်တတ်နိုင်တယ်တဏှာလောဘတွေပယ်တတ်နိုင်အောင်ဒီဝိပဿနာရှုလို့လည်းရတယ်နော်ဒီသွဲဆွဲလောင်းနဲ့တွေ့တာနေတဲ့တဏှာလောဘကို ဖြစ်ပြမြအောင် ရှုလို့ရတယ်သုံးဖို့ဆွဲလောင်းတဲ့ယုံနာနှစ်ပါးခန္ဓာ၅ပါးပေါ့နော်ဒီပုံမှာလည်းအတုပမြအောင်ရှုလို့ရတယ်ဒါဆိုဒီပုံမှာဆွဲလောင်းမှုတွေ့တာမှုမရှိဘူးဆွဲလောင်းမှုတဲ့အပြစ်မြင်မချစ်ခင်တော့မချစ်ခင်ဒီဘဝတွေမလို့ခြင်းတော့ဘူးပေါ့ ဒါကြောင့်မို့အလောဘကြောင့်ဇာတိဒုက္ခမဖြစ်ဘူးနောက်ထပ်ဘဝတွေနေရတဲ့ဒုက္ခဆိုမဖြစ်ဘူးအဒေါနာစရာဒုက္ခနာဟောတိနော်ဒေါသအာကြည့်တဲ့ပုံကိုကြတော့အိုးလွယ်တယ်စိတ်တို့အသက်တို့ပေါ့နော်ရုပ်ဆင်းကစိတ်ရှည်သက်ရှည်ပေါ့နော်တချို့ကဒေါသအကြည့်မြန်မြန်အိုးလွယ်တယ် အဲ့ဒါသတိထားမယ်ဘုဒ္ဓနာမှာဒေါသတွေအာကြည်နေဒီဒေါသတွေတတ်နေမြန်တတိနဲ့ညာနဲ့ထိမ့်သိမ်းနည်းအောင်လုပ်ရတယ်အဲ့လိုမနည်းအောင်လုပ်နိုင်တော့ခဏအပြည့်ဒီယောဂဝင်တာတွေရပြီးတော့အိုးအိုးတော့လည်းမြန်မြန်သေးနိုင်တာပေါ့နော်အမောဟမာမောဟဖြစ်နေဒီဟာရှိအမောဟအမောဟိနာမရဏဒုက္ခံ ငါဟောဒီပညာကြောင့်မို့မရဏဒုက္ခသိရတဲ့ဒုက္ခမျိုးတွေမကြုံရဘူးဒါကတော့ဟုတ်လားတရားရှုမှတ်နေရတဲ့တတိနဲ့နေရင်ဟုတ်လားမသိဘူးပေါ့ဗျာမသိရနိဗ္ဗာန်ရောက်နိုင်တော့တတိနဲ့နေရင်တတိတတိယကောင်းတော့ဉာဏ်ဖြစ်ဉာဏ်ဖြစ်တဲ့အခါကျဝိပဿနာဉာဏ်နဲ့ဆင်ဆင်ဖြတ်မဉာဏ်ဘုံဉာဏ်နဲ့ဆင်ဆင်ဖြတ်သွားရင်သိချင်းကိညာနိဗ္ဗာန်ရောက်တာ အဲကြောင့်အမောဟအကြောင်းမရဏဒုက္ခမဖြစ်ဘူးဒီလိုမှထားမယ်နောက်တစ်ခုနောက်တစ်ခုလည်းကောင်းပါတယ်ဟုတ်နောက်တစ်ခုကတော့ဗာလဲဆိုတော့သူကအလောဘအကြောင်းကိုကာမတုခဏိကနုယောကဟုတ်လားကာမတုခဏိကနုယောကအန္တတပฏิဝိစနဟောတိဒီလိုမိန်ထားတယ် ကိုယ်တဏ္ဍမအာလောဘရှိဒီအာယုံ၅ပါးကာမဂုဏ်တရားတွေနှစ်သက်နေတဲ့သဘောတွေကိုရှောင်ကျဉ်နိုင်တယ်နော်ငယ်တဲ့ရွယ်ဆိုများတော့ဒီအာယုံ၅ပါးကာမဂုဏ်တရားတွေနဲ့ချိန်ကုန်းတာများဒါပေမဲ့လို့ကိုကအသိဉာဏ်ရှိတဲ့အခါကျပျော်ခြင်းပျော်ပေါ့နော်အာယုံ၅ပါးကာမဂုဏ်တရားအပျော်တရားနဲ့နေတာကိုဟလာအစုံအစုံလန်းစေခေါ်တာ ဒါကြောင့်မင်းကုန်းတိပိကဆရာကြီးကစုံရင်လုံးတော့စုံရင်စုံတဲ့ချိန်စုံဖို့တဲ့ဒါပေမဲ့ဆန်တဲ့ရွယ်ကြောင့်ဆန်တက်နိုင်အောင်ကြိုးစားမယ်နော်ကိုယ်တန်တော်မှာအရွယ်လေးရလာစဉ်းစားတတ်ဖို့ရည်ကြည်တယ်ဟောဒါလေးနဲ့ငါချိန်ကုန်နေလို့ဖြစ်ဘူးဒါနဲ့ချိန်ကုန်နေဒါလေးပေါ့ပို့ပြီးဆွဲလမ်းမြန်နိုးမယ်နော်ဒီအာယုန်နေကြတော့ဒီပေါ်မှာဆွဲလမ်းနေဘယ်ဟာပဲဆိုပေါ့နော်ဒါတွေကရက်လို့ မရအောင်ပို့ဖို့လိုချင်တယ်အိမ်တစ်လုံးပိုင်းနဲ့နှလုံးပိုင်းနဲ့ဘုန်းကြီးတွေဆိုလဲတရားနဲ့မနဲ့အကြောင်းတကြောင်ဖြစ်ရင်နှစ်ကြောင်ပေါ့ဒါမျိုးလေးပေါ့ဒါမျိုးပြီးပို့ဖို့ပို့ဖို့လိုချင်တာနော်ကိုယ်တဏ္ဍာမှာဒီလိုချင်မှုတွေ့တာမှုတွေဖြတ်ချနိုင်ပြီဆိုရင်ဒီအာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးသုံးဆောင်မှုခံစားမှုလိုလားမှုဒီအဆုံးတွေပေါ့ဒါတော့ဘုန်းကြီးတို့ဓမ္မစကြာတောက်တိုင်းပြောသွားတာပါပဲ ကိုယ်တဏ္ဍမှာအာလောဘတွေအကောင်းနေမှာအာလောဘဟိတ်ကြောင့်ဒီကာမတုခလေးကနုယောက အဆုံးကိုရှောင်ကျဉ်နိုင်တယ်ဒီအပြောအောင်တွေကိုမနေပဲနဲ့ဟုတ်လားပယ်တတ်နေအောင်ကြိုးစားနိုင်တယ်နောက်တစ်ခါအာဒောတိနအတ္တကိလမထာနုယောကအန္တတပရိဝိစနာဟောတိကိုယ်တဏ္ဍမှာဒေါသတွေမရှိဘူးဆိုရင် အဆုံးရောက်တဲ့အကျင့်မျိုးတွေ ရှောင်နိုင်တယ်နော်ကျပင်မမကျင့်ရတာမျိုးအတ္တကိလမထာကျင့်ပေါ့ဒါဒေါသခြေခံကျင့်တဲ့မျိုးနော်နေဘူးခံကျင့်တာလို့ဒီကလေးလေးရှင်းလုံးကကျင့်တယ်မှာဒီခေတ်တော့တော်တော်နေပါနော်အပူခံကျင့်တာအေးခံကျင့်တာလို့ဒေါသကြီးနဲ့တင်းကြိတ်ပြီးတော့အန်ကြိတ်ဖိနေပြီးကျင့်ရမှာပေါ့ဘယ်ခန္ဓာကိုယ်ဖြစ်လာအေးတာတို့ပူတာတို့ခံရမှာ ဒါယူအကျိဖိနေကျင့်နေအဲ့ဒါကိလေသာလူယောကအဆုံးကိုလည်းကိုယ်တဏ္ဍမှာအာဒေါသရှိရင်တော့ရှောင်နိုင်ပါတယ်တဲ့အမောဟနာမေဇိမာယာပฏิပတ္တိယာပฏิဝစ္စနံခုနကကိုယ်တဏ္ဍမှာအဋ္ဌညာရှိနေကာမတုခကံလူယောကအဆုံးအပြောအောင်နေတဲ့ချိန်ကုန်မနေဘူးအတ္တကိလမတံလူယောကအဆုံး နိမလမဆိုတဲ့အကျင့်တရားတွေကိုရှောင်နိုင်တယ်အဲ့ဒီအစွန်းနှစ်ပါးရှောင်ပြီးတော့အလယ်လမ်းစဉ်ဆိုတာသူတို့ဟိုနိုင်ငံရေးကိုပြောတာမဟုတ်ဘူးเนาะอืมအလက်ရလည်းမလိုက်လက်ဝဲလည်းမလိုက်အတို့ကအလယ်မှာပဲနေမယ်အဲ့ဒီလိုမျိုးပြောတာမဟုတ်ဘူးဒီကာမတက္ကရိကနုယောကအစွန်းလည်းမလိုက်ဘူးအတ္တကိလမတနိမလမလည်းမကျင်ဘူးမက္ခေ၈ပါးလမ်းစဉ်နဲ့အညီကျင့်မယ်ပြောတာ မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီကျင့်လို့ပဲမှန်းလည်းကျင့်ရတာပဲဒီကသူကနီးမှလာမှဖြစ်နေတယ်အလဲလမ်းစဉ်ဆိုတာအလဲကောင်းမှရှိတဲ့လမ်းစဉ်ကိုပြောတာမဟုတ်ဘူးခန္ဓာအစွန်းနှစ်ပါးကလွတ်ပြီးတော့မဂ္ဂင်၈ပါးလမ်းစဉ်ကိုမဇ္ဈိမပရိပဒါလမ်းစဉ်လို့ခေါ်တယ်နော်အခုဘုန်းကြီးတို့တရားတွေကျင့်နေတယ်ဆိုတာကဒီမဇ္ဈိမပရိပဒါလမ်းစဉ်နဲ့အညီကျင့်တယ်ဒီလိုမှတ်ထားမယ်နော်ဓမ္မသာလည်း လားကိုလိုချင်တဲ့မညာပညာရတယ်ကဲအောက်တကူသွားကြအောင်ဆိုအောက်မှာကြတော့ဗာလဲဆိုတော့အာလောဘအာလောဘကြတော့အဘိဇာကာယကံတတ္တပဗေဒနာဟောတိဘိဇာကာယကံနာကိုဖြည့်ဆည်းနိုင်တယ်ဖြည့်နိုင်တယ်ဘိဇာဆိုတာကနှစ်သက်မြန်လို့တဲ့အနှောင်ဖွဲ့ပါပဲ။အာယုံသမီးအာယုံဘုန်းကြီးတွေဆို ကိုမိသားစုအာယုံကြောင်းကအာယုံနေဒီပေါ်နှစ်သက်မြတ်နိုးနှောင့်ဖွဲ့နေနော်ကိုဒုက္ခရောက်တာပဲကိုယ်တဏ္ဍမှာအလောဘတွေဒီပေါ်မှာတွေ့တောင်းမှုတွေကင်းအောင်ကျင့်မယ်တတိနဲ့နေမယ်ယောနိတော်မူတဲ့ကာလရှိမယ်ဆိုဒီဘိဇာနော်လိုချင်မှုနှစ်သက်မှုမြတ်နိုးကိုဒီကာယကဏ္ဍနောက်ပေါ်ဖြတ်နိုင်တယ်ဖြေးနိုင်တယ်ကိုယ်တဏ္ဍမှာအလောဒတွေအကောင်းနေမယ်ဆိုရင်ဗျာပါဒကာယကဏ္ဍသာစိတ်ဆိုးတဲ့အနောက်ဖွဲ့ဒေါသကလည်းအနောက် ဘက်တစ်မျိုးနော်ကိုမကျေနိုင်ဒီပုဂ္ဂိုလ်ပဲထပ်တလဲလဲစဉ်းစားတာဒါနောက်ဘက်ခံဆိုရင်ဇာဆိုဆိုရင်ဇာတွေပဲတွေးနေတယ်စိတ်ဆိုးဇာဆိုဆိုရင်စိတ်ဆိုးဇာတွေပဲတွေးနေတချို့ကြလို့သိသွားတဲ့ပုဂ္ဂိုလ်တွေပူဆွေးဝမ်းနေနာထပ်တလဲလဲဒါပြပါရနှောင်ခွဲ့နေတာပဲလေသူတော့တောကပရိတွေပါဆိုတရကိုရောက်ကောင်းဒေါသပဲကြောက်လန့်နေနေပဲ ကြောက်စရာပြည့်ချက်တွေးနေဗျာဝရနဲ့နှောက်ခွဲနေနော်ကိုယ်တဏ္ဍမှာမေတ္တာတတရားအကောင်းတွေမှာဒေါသတွေငြိမ့်နေမယ်ဆိုဒီဗျာဝရကာယကန္တာကိုဖြည့်ဆည်းနိုင်တယ်ဖြည့်နိုင်တယ်အာမောဟကြောင့်မို့သီရပရပနမပရမတ္တနော်ခန္ဓာဣဒံသစ္စာပိနိဝေကကာယခန္ဓာဒါကတော့ဒိဋ္ဌိပေါ့အယူဆမှားတယ်ကိုယ်တဏ္ဍမှာဉာဏ်ရှိနေမကောင်းတဲ့အယူဆတယ်နော် အတွေ့မှအပြောမှအကြံမှယူဆမှတွေဖြက်ပြက်နိုင်တယ်ဖြက်စီးနိုင်တယ်ဒီလိုမှတ်ထားပြီးတော့မှအောက်မှာဆက်ပြောသွားတာဒီလည်းကောင်းပါတယ်နော်ကာနုပဒနာဝေဒနာနုပဒနာဒီတတိပ္ပာနေကြတော့ဘယ်အစွမ်းကြောင့်ပြီးစီးနိုင်လဲကိုယ်တဏ္ဍာမှာအလောဘမရှိမှအဒေါသမရှိမှကာနုပဒနာဝေဒနာနုပဒနာရှုမှတ်နိုင်တယ်နော်ဒီအစွမ်းတတ္တိကြောင့် ကာနုပဒနာဝေနာနုပ PC နဲ့အထုံးနိုင်ဉာဏ်ပညာအာကြည့်မှဉာဏ်ပညာကြောင့်အမောဟကြောင့်စိတ်တ ानु ပဒနာဓမ္မ ानु ပဒနာသတိပဋ္ဌာန်ကို PC ကိုအထုံးနိုင်တယ်ဒီလိုမှတ်ထားမယ်အောက်ကလေးလည်းဆက်ကြည့်လိုက်ပါအောက်ကလေးလည်းကောင်းမြန်တယ်သူကဘာပြောလဲဆိုတော့ကကျတော့အာလောဘကြောင့်မို့အာလောဘတရားဘာကိုရှုလဲအနိစ္စရှုမြန်နော် မမြဲတဲ့သဘောမြင်အောင်ရှုရနော်အလောဘကြောင့်အနေဆာမြင်အောင်ရှုအနေဆာမြင်အောင်ရှုနေတူတယောက်ပေါ်မှာတွေ့တာမြတ်နိုးနေပြီဟုတ်လားမမြဲပြီပုံလည်းပဲကိုကဒီသင်္ခါတရားတွေကိုမမြဲဘူးလို့မမြင်ဘူးဘာဖြစ်လို့မြတ်နိုးနေတာကိုမြတ်နိုးနေတော့ဒီအပြစ်မမြတ်နိုးနေတော့ဒီပုံမှာပြက်စီးသွားတယ်ကိုနှစ်သက်မြတ်နိုးတဲ့ပုံကိုပြက်စီးသွားမယ်သုံးဖို့ပြည့်စည်ပြည့်စည်ပြက်စီးသွားမယ် ဘယ်ရာမစွာအလုံးကဖြစ်လာရင်မွေးလာရင်တေကြလာ ဖြစ်လာရင်ပြက်ကြလာပဲဒါကိုကဉာဏ်နဲ့မြောင်ရှုမထားတဲ့အခါကျတော့ဒီဟာတွေပျက်စီးသွားဒုက္ခပြည့်တော့ကိုဉာဏ်နဲ့မြောင်ရှုထားတဲ့အခါကျတော့ကိုယ်တဏ္ဍမှာအာလောဘတွေကင်းအာလောဘတွေမရှိလူချင်းမှုနှစ်သက်မှုလောဘတွေမရှိဘူးအာလောဘဖြစ်နေဟမ်အာလောဘမရှိတော့အမှန်တိုင်းမြင်သွားတယ်။ဩဒါတွေကဝင်လာရင် သိကြတာဖြစ်လာရင်ပြက်ကြတာပဲဒီလိုအာလောဘရှိရင်အာလောဘကြောင့်မို့အနေစာလို့မြင် မြင်အောင်ရှုနိုင်တယ်အာဒေါသကြောင့်မို့တဲ့ဒုက္ခဒုက္ခရှုမြင်နိုင်တယ်ကယ်လို့ကိုကဒေါသအာကြီးနေမယ်ဆိုရင်တော့ဒီကိုယ်တဏ္ဍာမှာဒေါသဖြစ်နေဒုက္ခလို့မမြင်ဘူးဗျာ ဉာဏ်ရှိတော့ခုနကိုယ်တဏ္ဍာမှာဒေါသမရှိတော့ဒေါသဖြစ်လေဆင်းရဲပါလားကိုယ်လည်းဆင်းရဲစိတ်လည်းဆင်းရဲဒါမျိုးမြင်တာဘူးဒုက္ခကိုယ်တဏ္ဍာမှာဒေါသရှိတဲ့ပုဂ္ဂိုလ်ကြတော့ဒီဒေါသဟိုလွတ်ပြဟုတ်လားသူများကိုကိုယ်ကဒေါသအကြည့်နေလူကလာမမင်းမဆွဲစားနဲ့ဟုတ်လားအဲ့လိုသူများဆွဲတာဖြင်တာကိုသူကမကြိုက်ချင်ဒါမျိုးပေါ့ဒါဒုက္ခလို့သူမထင်ဘူး ကိုကစိတ်တည်ငြိမ်သွားပြီဒေါသမရှိတော့ဘူးအာဒေါသဖြစ်နေပြီဩဒီဒေါသဖြစ်နေအမြဲတမ်းဆင်းရဲတာပဲဒါသဘောပေါက်ဒီလိုမြင်သွားတယ်အမောအကြောင်းကိုအမောဟိနအနတ္တဒတနံအမောအကျတော့အနတ္တမြင်လွယ်နော်ဉာဏ်ရှိမှဟုတ်မှန်တိုင်းမြင်အောင်ရှုနိုင်တယ်ဟုတ်မှန်တိုင်းမြင်တဲ့အခါကျတော့ရုပ်တဘာဝနာမ်တဘာဝမြင်တာပေါ့နော် ရုပ်တဘောနံတဘောမြင်သွားပြီဆိုဒီငါသူတို့ဘာယောက်ျားမိန်းမထင်မှတ်နေတဲ့ဒိဋ္ဌိပေါ့ပြုတ်သွားတာပဲနော်အတ္တကဝိညာဉ်ကောင်ဆိုပြုတ်သွားတာအဲကြောင့်အနတ္တမြင်အောင်ရှုဝိပဿနာရှိတယ်ကအဓိကတော့အာမောကတော့အဓိကပေါ့နော်ဉာဏ်နဲ့ကိုယ်တဏ္ဍမှာဉာဏ်ရှိမှပထမကတော့ဘာလို့ကလဲဆိုရှုမှတ်တဲ့ကမ္မထာနေရှုမှတ်တဲ့ဤစနစ်တွေသိအောင်လုပ်ရတယ် စနစ်တကျရှုတော့သင်ရတယ်သင်တဲ့အခါကျတော့ရုပ်တဘာဝတွေနာမ်တဘာဝမြင်အောင်ရှုပြီးတော့ရုပ်တဘာဝနာမ်တဘာဝတွေမြင်သွားရင်ဒီပုံမှာဟိုလားဓာတ်ဆိုဓာတ်တဘာဝတွေမြင်သွားပြီဆိုဒီပုံမှာငါတို့ဘာယောက်ျားမိန်းမဆိုတဲ့အယူဆအတွေးတွေအတ္တကောဝိညာဉ်ကောဆိုအယူဆအတွေးတွေမရှိတော့ဘူးအဲ့ဒီလိုငါတို့ဘာယောက်ျားမိန်းမအတွေးတွေကင်းကွာသွားပြီဆိုရင်အနတ္တမြင် အတ္တတိတ်တိတ်ပြုတ်တယ် အနတ္တမမြင်တော့အတ္တဒိဋ္ဌိမပြတ်ဘူးပေါ့ဗျာနော်ဒါကြောင့်မို့ဒါဉာဏ်ရှိမှရှုလို့ရတယ်ဒါဒီအကြောင်းအရာတွေကတော့ဘယ်မှာပါလဲဓမ္မသီနိထက္ကရာစာမျက်နှာ181က183မူလရာတိဝန္ဒနာအဲ့ဒီကနေဘုန်းကြီးယူပြောပါတယ်နော်ဒါလေးလည်းကောင်းပါအကုန်လုံးမသိတော့တစ်ခုလေးတစ်ခုမှမမြင်နှစ်ခုမှမမြင်နောက်စာလေးတွေပြန်ကြည့်လဲမှတ်မိတာပေါ့နော်ဩဒီ ကောင်းတဲ့ဟိတ်တွေကြောင့်ဒီကြိုးတရားတွေဖြစ်ပါလားဒီမကောင်းတဲ့ဟိတ်တွေကြောင့်အလောဘအဒေါသအမောဟိပြီးဒီမကောင်းတဲ့ကြိုးတရားတွေရှိပါဖြစ်ပါလားလောဘဒေါသမောဟကြောင့်မောဟဆိုတဲ့မကောင်းတဲ့ဟိတ်တွေကြောင့်မကောင်းတဲ့ကြိုးတရားတွေဖြစ်တယ်အလောဘအဒေါသအမောဟကြောင့်မို့ကောင်းတဲ့ကြိုးတရားဖြစ်တယ်ဒီကတော့ခြုံပြောရင်တော့ဘုန်းကြီးတို့တွေဒီတရားတွေကတော့ ဖြစ်နေမှာပါပဲရဟနာမဖြစ်မချင်းဖြစ်နေမှာဟောဗုဒ္ဓဇင်ဘွားဆိုပို့ဆိုတာပေါ့ကိုယ်တဏ္ဍမှာအလောဘအဒေါသအမောရဖြစ်ဖို့လောဘဒေါသမောရမဖြစ်ဖို့လောဘဒေါသမောရမဖြစ်နဲ့ပြောလို့မျိုးဖြစ်မှာဖြစ်လာရင်ဒါတွေကိုအလုံးမလဲယောနိတော်မလဲဒီကတော့စဉ္ညာနှလုံးသွင်းတတ်ဖို့တတိနဲ့ဉာဏ်နဲ့မြင်အောင်ကြည်တတ်ဖို့အနေစာဒုက္ခနာတမြင်အောင်ကြည်တတ်ဖို့ရေးကြည့်တယ်ကြည်လိုက်ရင် ဟုတ်လားလောဘဒေါသတွေမောဟတွေငြိမ့်သွားမယ်ငြိမ့်သွားပြီးအလောဘအဒေါသမောဟဟိတ်တွေဖြစ်သွားကောင်းတာကြီးတွေဖြစ်တော့ကောင်းကျိုးရမှာတကယ်လို့အဲ့လိုမကြည့်တတ်ဘူးဆိုမကောင်းတာကြီးတွေကြောင့်မကောင်းကျိုးတွေဆက်ဖြစ်မှာနော်မကောင်းတဲ့ပြုမှုတွေပြောဆိုတွေအတွေးတွေဆက်တက်ဖြစ်ဖြစ်လာရင်ဒီဘက်ဘဝမှာလည်းမချမ်းသာဘဝတန်တရားမှာလည်းမချမ်းသာအဲကြောင့်တရည်ဒီအကျိုးဆက်တွေမဖြစ်ရအောင်ကိုယ်တန်တော်မှာကောင်းတဲ့ဟိတ်တွေဖြစ်အောင်မလုပ်အောင်လဲ ယောနိတော်မနိတ္တကာရှိဖို့တတိညာရှိဖို့လိုတယ်ဒါလေးဆင်ញံနှလုံးသွင်းတတ်ဖို့လိုတယ်လို့ဒါလေးပြောချင်ပါတယ်ဒီနေ့ဟောပြောဆွေးနွေးပါတယ်တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာခွန်ညာနေပါကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဆရာတော်ဖျားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ရှင်ဖျားသာဓုသာဓုသာဓုပါ